နေ့စဉ်ကတော့ယောဂီတွေနဲ့ပတ်သက်နေတော့ယောဂီတွေတည်းရဲ့အကျိုးရှိနိုင်တဲ့တရားစကားပဲပြောပါဟောပါတယ်။ဒီနေ့နေ့ဆိုတော့အထူးတရားဟောတဲ့နေ့အဖြစ်နဲ့သတ်မှတ်ထားတာဖြစ်တော့အထုစေယောဂီပုဂ္ဂိုလ်တွေအတွက်လည်းပဲအကျိုးရှိဒီကလာရောက်ပြီးတော့နာကြတဲ့ ပုဂ္ဂိုလ်တွေအတွက်လည်းပဲအကျိုးရှိအများနဲ့ပတ်သက်တဲ့တရားပြည့်စုံပြီးတော့ဟောရပါတယ်ဘုဒ္ဓကိုယ်တိုင်လည်းအခြားတရားဟောတရားအကြောင်းတူမရှိလို့ရှိရင်တရားဟောခွင့်ဆုံးတဲ့အခါအနုပဝိကထာဆိုတာဟောလို့ရှိပါတယ်ဆိုလိုတာကတော့ဒါနကထာသီလကထာ စေကကထာနောက်ကာမဂုဏ်အာယုန်တွေကိုအပြစ်ပြပြီးတော့ဟောတဲ့ကာမနာအာယုန်ဝကထာနဲ့ထွက်ရပေါ့မေကကထာပေါ့လေအစဉ်တိုင်းဟောလိဟောထရှိခဲ့ပါတယ်အဲဒီဗုဒ္ဓနည်းကိုယူပြီးတော့နိုင်နေရလေးပေါ့ဉာဏ်နဲ့ပတ်သက်တဲ့တရားအနုဝိကထာကိုဟောရပါတယ်။ဘာဖြစ်လို့ တမ္မာအချိန်ခါရင်မှာအနုဘုဒ္ဓတာဟောရတော်လို့ဆိုတော့လူတွေမှာပြုလွယ်တဲ့အခြေခံဒါနကုသိုလ်ကစပြီးတော့တဆင်ချင်းတဆင်ချင်းပေါ့လေရွေချေကောင်းကောင်းနဲ့ဝမလေးပဲနဲ့ကုသိုလ်ပြုတဲ့နည်းလေးတွေတိတာတိသွားစီခြင်းနဲ့အနေနဲ့မြတ်စွာဘုရားက အလုံးကြီးကထာကိုဟောရပါတယ်ဘုရားရဟန်းတော်များမှာသန့်နိုင်လို့တရားဟောပြီဆိုရင်မူလေးကြီးကံလေးကိုသိရပါတယ်အဲ့ဒီကြီးကံကတော့မူကတော့တခါမှတရားမဟုတ်ဘူးသေးတဲ့နေရာတွေဆိုရင်အထူးအကြောင်းမရှိရင်တော့ဒါနပထာကစပြီးတော့ဟောပါတယ်။ဘာဖြစ်လို့လဲဆိုတော့ တကယ်လို့အစိမ့်မြင့်တဲ့ဘာဝနာတရားတွေကြီးတက်တက်ဟောသွားရင်တရားနာကြတဲ့ပုဂ္ဂိုလ်အချို့ကဒီတရားဟောတဲ့ပုဂ္ဂိုလ်ဟာဒါနတွေအလီမထားဘူးဒါနပြစ်ပယ်သွားတယ်ဒီလိုလည်းပဲဆွဆွကြပါတယ်အဲဒီလိုဆွဆွရင်လည်းပဲကျင့်အောင်ဆိုပြီးတော့သက်သာဆရာဤတိုင်းဒါနကစပြီးတော့ဟောတယ် ပြီးတော့တချို့ပုဂ္ဂိုလ်များကမ္မထမ်းဆရာတွေဖြစ်ပါလေရဲ့ဘာဝနာတရားကိုအလေးပေးပြီးတော့ဟောရမယ်အစားဘာဝနာတရားအလေးမပေးဘဲနဲ့ဒါနာကြောင်းထည့်သွင်းပြီးတော့ဟောလို့ရှိရင်ဘာဝနာလုပ်ငန်းမှာပေါ့ပြစ်ပြစ်ဖြစ်သွားတယ်လို့ဒီလိုလိုပဲယူဆတယ်။ဒါတော့ဒါနာကြီးဟောတော့ ကာရမတွေကတတ္တတရားကြီးရှိပြီးတော့လူစီခြင်းလို့ဟောတယ်လို့ဒီလိုလည်းပဲတစ်ဖက်ကသူတို့အထင်ကြီးရဖြစ်ပါတယ်။ဘုန်းကြီးကရည်ရွယ်ချက်ကတော့ဒီပရိသတ်အများနဲ့ပတ်သက်တဲ့တရားအစီကံကစပြီးတော့တိနာလူစီခြင်းနဲ့သဘောထားတက်တက်တစ်ခုပဲရှိပါတယ်။ဒီပြင်ပါရည်ရွယ်ချက်မှမရှိပါဘူး။အဲ့ဒီဒါနဟာ စ်စေတနာဒါနနှစ်ဝတ္ထုဒါနရယ်လို့နှစ်မျိုးရှိပါတယ်အဲ့ဒီနှစ်မျိုးတွေကစေတနာဒါနဆိုတာပေးသူကြောင့်ဖြစ်တဲ့ကုသိုလ်စေတနာကိုစေတနာဒါနလို့ခေါ်ပါတယ်ဒီစကားအရပေးသူကြောင့်ဖြစ်တဲ့စေတနာကိုဒါနလို့မှတ်ကြဖို့ပါပဲ။ ဝတ္ထုဒါနဆိုတာကပေးလူတင်ပေးလူတိုက်တဲ့ပစ္စည်းများကိုဝတ္ထုဒါနလို့ခေါ်ပါတယ်ဒီတိုင်းဆိုလို့ရှိရင်ပြည်လူတင်တဲ့တရားဝတ္ထုတွေကိုဒါနလို့ပဲမှတ်ကြဖို့ပါပဲကျမ်းဂန်များမှာဆိုလို့ရှိရင်တော့အဲ့ဒီဒါနနှမျိုးတွေကစေရနာဒါနကိုအရင်ကပြုပြီးတော့ မြတ်စွာဘုရားဟောလို့ဟောတာရှိပါတယ်။ဘာဖြစ်လို့ရင့်ကပြပြီးတော့ဟောရတယ်လို့ဆိုတော့တိလူလူရဲ့စေရနာရှိမှအလှဖြစ်ပါတယ်။စေရနာမရှိဘူးဆိုလို့ရှိရင်အလှမဖြစ်ပါဘူး။ဒါကြောင့်ဒါနဖြစ်ကြောင်းဖြစ်ရေးမှာစေရနာဟာအကြောင်းဖြစ်တာမဟုတ်လို့အလှဖြစ်မြောက်ကြောင်း စေတနာကိုလည်းပဲဒါနလို့ဒီနေရာဌာနမှာဆိုထားပါတယ်ဒီစကားအရဆိုလို့ရှိရင်တချို့ကတော့ပြည်လူလူတဲ့စေတနာလေးဖြစ်နေရင်ဒါနဖြစ်ပြီလို့တော့ဒီလိုတော့မတွက်ပါနဲ့ကိုယ်ပိုင်တဲ့ပစ္စည်းကိုအလှကပုဂ္ဂိုလ်အားအပြီးတိုင်စွန့်လွတ်လိုက်မှဝတ္ထုပရိစ္ဆာကဖြစ်မှဒါနဖြစ်တယ်လို့အဲ့ဒါလည်းပဲဆက်ပြီးတော့နားလည်ဖို့လိုပါတယ် ပြီးတော့မိမိရဲ့ပစ္စည်းပေါ်မှာတွေ့တာတဲ့လောဘရှိသူမှာတော့ဒါနမဖြစ်ပါဘူးတွေ့တာမှုပြင်းတဲ့အလောဘရှိသူမှာဒါဒါနဖြစ်တယ်ဆိုတာလည်းပဲတစ်ဆင့်တိုးပြီးတော့သိဖို့ပါပဲဒါကြောင့်အလောဘဟာလည်းပဲဒါနဖြစ်ကြောင်းမို့လို့ အဲ့ဒီစေတနာနဲ့ရှင်တွဲပြီးတော့ဖြစ်တဲ့အလောဘကိုလည်းပဲဒါနာထဲမှာထည့်သွင်းပြီးတော့တန်ခါများမှာရေးတွက်ပြထားပါတယ်။အခုရှင်းပြခြင်းအရာပရိသဒါနဆိုတာနားလည်သွားပါပြီ။ပြေပုံလေးတွေနားလည်ဖို့တစ်ဆင့်လိုပါသေးတယ်။ကျန်ကများမှာပြေပုံလေးတွေပေါ်ပြပုံကတော့စေတနာဆိုရမှာ ဒါနနာမဒါနမည်ဒီမှာပရာဥဒိတသူတစ်ပါးကိုရည်စူး၍သူဗုဒ္ဓပုဗ္ဗိကာသူဗုဒ္ဓပုဗ္ဗိကာဖြောင့်မှန်သောအတိညာရှိသွားရှိသောအနာတိတတဒါနာဝတ္ထုပရိစ္ဆာကစေတနာသမင်းအစရှိသောကျူဝယ်ဆယ်မျိုးကိုပေးသူကြောင့်စေတနာပါပဲလို့ဒီလိုဖွင့်ဆိုထားပါတယ် ဆိုလိုတာကတော့ပါပဲဖြူလူဉာဏ်ရှိသွားရှိရမယ်လို့ဒီလိုဆိုလိုပါတယ်ဉာဏ်ရှိပြီးတော့သိတတ်ရမယ်လို့ဆိုလိုပါတယ်ဉာဏ်ရှိသွားရှိရမယ်ဆိုတာကတော့ကုသိုလ်ကံအကုသိုလ်ကံတို့ရဲ့အကျိုးပေးဟန်တွေ့ရတဲ့ဖြင့်အထူးအားဖြင့်ကုသိုလ်ဟာအပြည့်ခင်းပြီးတော့တန်ရှင်းတယ်တန်ရှင်းလို့ရှိရင်ကောင်းကျိုးရတယ်ဆိုတာပေါ့လေကံနဲ့တိုင်အကျိုးကိုသိနာလည်ပြီးတော့ ကမ္မတက္ကတာတမာတိရှိရှိရမယ်ဒီလိုဆိုလိုပါတယ်။ကောင်းကျိုးရပါစေဆိုတဲ့ညှို့လင်းကျက်တနာထားပြီးတော့မလုပ်ရဘူး။အဲဒီကုသိုလ်ရဲ့အကျိုးကုသိုလ်နဲ့ကုသိုလ်ရဲ့အကျိုးကိုနားလည်ရမယ်ဆိုတာပေါ့လေ။ဉာဏ်ရှိပြီးတော့သိရမယ်ဒီလိုဆိုလိုတဲ့သဘောပါပဲ။ဒီနေရာဌာနမှာဉာဏ်ရှိသွားရှိရအဲဉာဏ်ရှိသွားရှိရမယ်ဆိုတဲ့အတွက် ဉာဏ်မရှိလို့ရှိရင်ဒါနမဖြစ်တော့ဘူးလားလို့ဒီလိုမေးကြရရှိပါတယ်ဉာဏ်မပါလဲပဲဒါနတော့ဖြစ်တော့ဖြစ်ပါတယ်ဒါမှမဟုတ်အကောင်းဆုံးဉာဏ်ရှင်ပြီးတော့ဖြစ်တဲ့ကုသိုလ်ကုသိုလ်ကိုရည်ရွယ်ပြီးတော့သက်တမ်းစာဥက္ကဋ္ဌကုသိုလ်ကိုရည်ရွယ်ပြီးတော့ပြောတဲ့စကားပါအဲဒီကနေ့ဉာဏ်မရှိသေးဘူးတော့ပုဂ္ဂိုလ်ကိုကြည်ညိုခြင်းလေးစားခြင်း လောကကျေးဇူးကြောင်းတွေကိုငဲ့ပြီးတော့ပြီးလူချင်းစသည်ဖြစ်ပေါ်လေအဲ့ဒီလိုလူသားရမှာလည်းပဲဒါနတော့ဒါနပါပဲဒါပေမဲ့လို့ထူးခြားတာကထူးခြားတာကတော့ဒါနရဲ့အကျိုးသွားကိုနားမလည်ပဲနဲ့စူးစမ်းမှုလို့ဉာဏ်မပါတဲ့ဉာဏ်နောက်ပြုဒါနတော့ဖြစ်ပါတယ်ပုံစံပြလို့ရှိရင်တော့အချို့ကလေးများနဲ့အချို့ဉာဏ်မရှိတဲ့လူကြီးများမှာ အကျိုးပေးလိမ့်မယ်ဆိုတဲ့ဒီလိုအတိညာမရှိနေမယ်လို့ချစ်ခင်မြတ်လို့ပြေးတာမျိုးတနာလို့ပြေးတာမျိုးသူတို့အကျိုးလိုလားပြီးတော့ပြေးတာမျိုးဒါတွေရှိတတ်ပါတယ်အဲဒီလိုအပေးမျိုးကိုညာနာဝိပယုညာမရှိတဲ့ကုသိုလ်လို့ဒါနကုသိုလ်လို့ဆိုပါတယ်ပြီးတော့ဒါနမဖြစ်တဲ့အသေးမျိုးလည်းရှိပါသေးတယ်တချို့အလှူကံနေပေါ့လေ အာလှူရမယ်ဆိုပြီးတော့အတင်းလာပြီးတော့ဘောဒီဓနတ်တိုက်တယ်လို့လာပြီးတော့တောင်းတာဒီတော့အာနာပါနာနဲ့ပြေးရရတာရှိတယ်အဲ့ဒါမျိုးကတော့ဒါနမဖြစ်နိုင်ပါဘူးပြီးတော့ကြောက်လို့ပြေးရတာမျိုးလည်းပဲရှိပါတယ်အဲ့ဒါလည်းပဲဒါနမဖြစ်နိုင်ပါဘူးဒါတော့ဒီလိုပေးလိုက်လို့ရှိရင်တစုံတရာလက်လာပါတီတော့ရလာမှာပဲကို့အတွက်အကျိုးရှိမှာပဲဆိုတော့လောကီကိုယ်တော့ရမှာပဲဆိုပြီးတော့ အကျိုးပျော်ပြီးတော့ပေးတာမျိုးပေါ့လေပြီးတော့အမျိုးသားနဲ့မျိုးသမီးရှိတဲ့လူပေးတာမျိုးပေါ့လေဒီအပေးမျိုးတွေလည်းရှိပါတယ်အဲ့ဒါကတော့ဒါနအရှင်းမဖြစ်နိုင်ပါဘူးဒါနပြောလို့ရှိရင်မတွေ့တာချင်းဆိုတဲ့အလောဘထည့်ပြီးတော့ပြောဖို့လည်းလိုပါလိမ့်မယ်လူတွေမှာဆိုရင်မိမိဒီရှိပေါ်မှာတွေ့တာတတ်တာဟာတော့ဓမ္မရာပါပဲ ဖြစ်ရုပ်ဖြစ်ရှင်ပါပဲသို့တော့ပုဂ္ဂိုလ်ကိုကြည်ညိုတဲ့အခါမှာပဲဖြစ်ဖြစ်စိတ်မှန်တဲ့မေတ္တာကရုဏာတက်ရောက်ပြီးတော့အကျိုးကိုလိုလားတဲ့အခါမှာပဲဖြစ်ဖြစ်တွေ့တာမှုကိုတော့ဖတ်တတ်နိုင်ရပါတယ်ပုဂ္ဂိုလ်တူတယောက်ပေါ်မှာသူရဲ့ကိုယ်ကျင်တရားနဲ့ပတ်သက်လို့မိမိစိတ်ထဲမှာကျင်납ပြီဆိုရင် ကြည်ညိုအားရတဲ့စိတ်တွေဖြစ်လာတော့တာပဲဒီခါမှာမိမိပိုင်တဲ့ဒီရှိပေါ်မှာအတွေ့အတာတွေဟာလွတ်သွားတာပါပဲတနည်းအားဖြင့်လည်းပဲပုဂ္ဂိုလ်တူမိမိလူသားနဲ့ကြည်စီစားသုံးပြီးတော့ချမ်းသာစေခြင်းနဲ့တကယ်မေတ္တာရှိပစ္စည်းချို့တဲ့လို့ဆင်းရဲမဲ့အခြေအနေကိုမရှိသိနိုင်ဘူးအဲ့ဒီဆင်းရဲမှုကိုပယ်ရှားလို့တဲ့ကရုဏာစိတ်ရောက်ပြီးတော့ သူ့ရဲ့အကျိုးကိုလိုလားတဲ့စိတ်ကြီးဖြစ်လာတဲ့အခါမျိုးမှာပစ္စည်းပေါ်မှာတော့အတွေ့အတာတွေတော့လွတ်သွားတာပါပဲအဲ့ဒီလိုအခြေအနေရောက်လာလို့ရှိရင်အလှဟာရောက်တော့တာပါပဲသူပြစ်တော့တာပါပဲဒီနေရာဌာနမှာဝရိတ္တအလောင်းတော်များမှာပစ္စည်းဥစ္စာသာမကပဲနဲ့ကိုယ်ပိုင်အသက်ကိုစွန့်နိုင်လောက်အောင်ပေါ့လေ ရရောမှုလေးတွေနည်းနည်းထည့်သွင်းပြီးတော့ပြောလိုပါသေးတယ်။အဲဒီလိုတက်တော်မှာဆုံးလွတ်နိုင်တာဟာအကြောင်းရင်းကတော့ခုနမေတ္တာကရုဏာတွေပါပဲအထူးအားဖြင့်ကရုဏာပါပဲ။အဲဒီမေတ္တာကရုဏာကြီးမားတဲ့အတွက်ဘုရားလောင်းဟာပါရမီလေးအပ်တဲ့ခြင်းကဘာရတိဖြည့်တော့မှာရရရောရောပေါ့လေ။စွန့်လွတ်ခဲ့တဲ့အလေးကနေပြီးတော့ အလောဘိသာတယဆိုတာပေါ့မလူခြင်းမှုအခြေခံအရင်ကတက်ခံနေပေါ့ပစ္စည်းပေါ်မှာမတွေ့မှုမမဲ့မှုစွန့်လွတ်မှုပေါ့လေအလောဘိသာတယတွေဟာစိတ်အားကောင်းလာပါတယ်ရင့်တန်လာပါတယ်ဒီအလေးထားကအများအားပါနေတော့မြတ်စွာဘုရားအလုံးတော်မှာတရားသဖြင့်ရတဲ့ပစ္စည်းတွေအပေါ်မှာဆိုရင်အတွေ့အတာမရှိတော့ဘူး သိရှိရတာနဲ့ပဲအလှကပုဂ္ဂိုလ်ရှားနေတာလူကပုဂ္ဂိုလ်ပုဂ္ဂိုလ်လာလို့ရှိရင်အသင့်လူပဲဖြစ်နိုင်လို့ရှိရင်တော့အင်္ဂါခြေလက်အသက်တောင်မှလူပဲဆိုတာပေါ့လေအများကြီးသိရှိနေပါတယ်ဒီစကားအရဆိုလို့ရှိရင်ဘုရားလောင်းဟာပါရမီဖြည့်တုံကပြည်လူချင်းအားဖြင့်ပစ္စည်းပေါ်မှာတွေ့တာတဲ့လောဘကို အစဉ်စဉ်အဆက်ဆက်အနိုင်ယူခဲ့တယ်။ဒါနကလည်းပဲလောဘကိုနိုင်တယ်ဆိုတဲ့အချက်ဟာသိထင်ရှားပါတယ်။ဒါပေမဲ့လို့ဘုရားလောင်းတော်မှာတော့လောင်းတော်ဘုရားမှာလည်းပဲပစ္စည်းဟာမစားခဲ့ပါဘူး။လိုလာတဲ့ပိုခဲ့ပါတယ်။အထူးအားဖြင့်ဘုရားဖြစ်တဲ့အခါမှာဒါနပါရမီတွေကနောက်ဆုံးအကျိုးပေးတဲ့အနေနဲ့အလူရဲ့အကျိုးပေးတာဘုရားမှာဆိုလို့ရှိရင် ပစ္စည်းလလဘတွေဟာလူတွေကြီးမရှိအောင်ပဲပေါ်နေတာပဲမြတ်စွာဘုရားပစ္စည်းလလဘအမိပြုပြီးတော့တတိတတာဝကတွေလည်းပဲအများကြီးချမ်းသာပါတယ်ဒီတော့ဒါနကုသိုလ်ဟာစနစ်တကျသုတလည်းရှိရင်အများကိုအများစုကိုအကျိုးပြုနိုင်တယ်ဆိုတာသိချင်ရှားပါတယ်တချို့ပုဂ္ဂိုလ်များမှာတော့မေတ္တာကရုဏာမထားနိုင်တဲ့အတွက် ဒါနကုသိုလ်မဖြစ်တာတွေလည်းပဲလောကမှာထင်ရှားပါတယ်တချို့ပုဂ္ဂိုလ်များမှာတတ္တတရားအရှင်းမရှိလို့ဒါနကုသိုလ်မဖြစ်တာလည်းပဲလောကမှာထင်ရှားပါတယ်တချို့ပုဂ္ဂိုလ်များမှာတော့ပစ္စည်းမှာပစ္စည်းပေါ်မှာတွေ့တာလို့လည်းပဲဒါနကုသိုလ်မဖြစ်တာလည်းပဲရှိပါတယ်ပစ္စည်းပေါ်မှာမတွေ့တာပြီမဲ့လို့မဆူလိုတဲ့သဘောထားကြောင့်လည်းပဲ ဒါနကုသိုလ်မဖြစ်တာတွေလည်းပဲလောကမှာရှိပါတယ်ဒီတော့ဒီစကားကိုကောက်ချက်ချလိုက်မယ်ဆိုလို့ရှိရင်ဒါနကုသိုလ်ရှိရေးမှာမေတ္တာကုဏလည်းပါရမယ်ဒါနကုသိုလ်ရဲ့အကျိုးကလည်းပဲယုံကြည်ရမယ်ပစ္စည်းပေါ်မှာလည်းပဲအတွေ့အတာလည်းပဲရှင်းရမယ်လူလိုတဲ့သဘောထားလည်းရှိရမယ်ဆိုတာစဉ်းစဉ်းကြီးပေါ်လာပါပြီအဲ့ဒီဟာတွေရှိမှဒါနမြောက်နိုင်တယ်ဆိုတာနားလည်ဖို့ပါပဲ။ ခဲ့တဲ့အကြောင်းရည်တွေနဲ့ပြည့်စုံရင်ကြည်ညိုကြိုက်တိုက်တဲ့ပုဂ္ဂိုလ်ကြည်ညိုလို့ရှိရင်အလူဒါနမြောက်ပါပြီ။ဒါတော့လူကပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုလည်းပဲလူလာပြီဆိုလို့ရှိရင်ကိုယ်အနှစ်တည်းဆုံးဖြစ်တဲ့ပစ္စည်းတွေတောင်မှရရရောရောအခုခေတ်မှာသိကြတာတွေရှိပါတယ်။ဒီလူပုံနဲ့စပ်ပြီးတော့ရှင်းပြလို့ဒီလောက်ဆိုလို့ရှိရင်ဘုန်းကြီးတို့ပြေကနားလည်တော့ပါပြီ။ စေတနာရဲ့အမျိုးအစားတွေဆက်လက်ပြီးတော့ရှင်းပါအောင်လားအဲ့ဒီဒါနစေတနာဟာတစ်ဥပ္ပစေတနာနှစ်မုံစစေတနာနဲ့သုံးအပရစေတနာရဲ့လို့သုံးမျိုး꿰ကြပါတယ်မုံစစေတနာဆိုတာကဒီပစ္စည်းအသင်အားပေးလူပါတယ်လို့ဆွန့်လွတ်ဆဲဆွန့်လွတ်တဲ့အခိုက်အတန့်မှာပေါ့လေ ဝက်တော်မြောက်ဖြစ်ပြီးတော့နေတဲ့စေတနာတွေပေါ့အဲ့ဒါမုံစစေတနာခေါ်ပါတယ်တနည်းအားဖြင့်လည်းပဲလူတဏ္ဍမြောက်တယ်ဆိုတာအဲ့ဒီအပိုင်ရောက်မှလည်းမြောက်ပါတယ်လူပါဤဆိုတာပေါ့လေအတီးအဲဆုံးဖြတ်ချက်ကြတာတဏိဌာနစေတနာလို့ခေါ်ပါတယ်အဲ့ဒီခါကျမှလူမြောက်ပါတယ်တချို့တချို့ပုဂ္ဂိုလ်တွေမှာစွန့်ကြဲလူသားပြီးတဲ့နောက်ပိုင်းမှာ ငါလှူမိတာမှားလိုက်နေခြင်းပေးမိတာမှားလိုက်နေခြင်းကူညီမိတာမှားလိုက်နေခြင်းသိနှမျောစရာကောင်းတာပဲဆိုတဲ့နောင်တမျိုးရှိတတ်ပါတယ်အဲတော့သူကျက်ပိကလူတန်းပြီးတဲ့နောက်ပိုင်းမှာငါဒီဒါနကုသိုလ်ကိုလူလဲရတာသိဝမ်းသာစရာကောင်းတာပဲကုသိုလ်တွေအများကြီးဖြစ်သွားပြီလို့ဝမ်းသာဝမ်းမြောက်ပေါ်လေအစစ်အစစ်အဆက်ဆက်ဖြစ်နေတာ စေတနာပေါင်းများစွာရှိပါတယ်အဲ့ဒီစေတနာတွေကိုအပရစေတနာလို့ခေါ်ပါတယ်တစ်ချိန်နဲ့တစ်ဆက်ထဲမှာပဲဒါနကွဲပြားခြားနာချက်ကလေးတွေပြိဋ္ဌာကိုဆက်ပြီးတော့သိစေခြင်းပါသေးတယ်တနည်းအားဖြင့်သီလဒါနအယုတ်ညဒါနတစ်မျိုးမကြိမဒါနအလေအလဒါနကတစ်မျိုးပဏိတဒါန တက်တန်းအမြတ်ဒါနကတစ်မျိုးသုံးမျိုးခွဲခြားထားပါသေးတယ်အဲ့ဒီသုံးမျိုးထဲမှာသန္တာစိတ်ဝရိယပညာခက်ညံ့ညံ့နဲ့ခအားနေနေနဲ့ကြည့်ရတဲ့ဒါနမျိုးဟာသီလဒါနအညာသာဒါနဆိုပါတယ်သီလဒါလည်းပဲထက်တဲ့ဒါနလည်းမရှိဘူး အဲဆန္ဒလည်းပဲမပြင်းပြလာဘူးစိတ်ကလည်းပဲထက်ထက်တန်တာမရှိလာဘူးဒါနကုသိုလ်ရေးမှာစိတ်ကအိစစ်စစ်ရော့ရဲရဲပေါ်လीဝိရိယလည်းပဲမတန်းဒါနရဲ့အကျိုးသွားကိုလည်းပဲဆင်ញင်တဲ့ဉာဏ်ကလည်းပဲအာမကောင်းတာဘူးခက်ညံ့ညံ့ပေါ်လीရှိရတဲ့ဒါနမျိုးဟာအနေစာအညာစာသီလဒါနဆိုပါတယ်ကုဏသံသန္ဓစိတ် ဝိရိယပညာအလယ်အလတ်ထက်တန်လို့ရှိရင်မဇ္ဈိမဌာနအလယ်အလတ်တန်ဆာဌာနဆိုရပါတယ်အဲဒီခုနပြောခဲ့တဲ့တရားတွေထက်ထက်တန်တန်အာကောင်းပါကောင်းပြုလုပ်တဲ့ဒါနဟာပဏိတထက်တန်အမြင့်မြတ်ဒါနလို့ဆိုပါတယ်။တနည်းအားဖြင့်လည်းပဲမိတ်ဆွေပေါ်ခြင်းလို့နာမည်ကြီးခြင်းလို့ ဒီလိုလူတန်းတဲ့ဒါနဒါနမျိုးလည်းရှိပါတယ်အဲ့ဒီလိုလူတန်းတဲ့ဒါနမျိုးကိုတော့စီနဒါနဆိုပြန်ပါသေးတယ်ဒါတော့ဒါနကုသိုလ်ရဲ့အကျိုးကိုညော်လေးတောင်းတာပြီးတော့လူတဲ့ဒါနမျိုးကတော့မရှိမဒါနလို့ဆိုပါတယ်ဆိုကြပါစို့အစာတော့လူတန်းတယ်အစာတော့လူတန်းခြင်းဖြင့်တမျိုးတဲ့လူတန်းခြင်းဖြင့် နောက်ထပ်အလှ၅မျိုးတကားတဲ့တစ်ပါးတဲ့လူကြီးသားဖြစ်သွားတယ်အသက်အလှအသင်အလှခွန်အားအလှချမ်းသာအလှနဲ့ဉာဏ်ပညာအလှသာနမကိနိုင်တဲ့ပုဂ္ဂိုလ်တွေဟာအစာစားမှအသက်ရှိတာအစာစားမှအသင်လာတာအစာစားရမှကိုယ်ကွန်အားနဲ့ပြည့်စုံတာသာသရမှာနေသာထိုင်သာရှိပြီးတော့ချမ်းသာတာသာသရမှာအကြံကောင်းဉာဏ်ကောင်းတွေဖြစ်တာ ပြီးတော့စားဝယ်တစ်ခုလှူလိုက်လို့ရှိရင်အဲ့ဒါတွေရပါစေအဲ့ဒီအကျိုးတွေရပါစေလို့ဒီလိုဒါနရဲ့အကျိုးကိုညှော်ကိုးပြီးတော့လှူတဲ့ဟာဒါအလေလတန်းစားမကြည့်မဒါနပါအဲ့ဒီလိုအကျိုးကိုတော့မှမညှော်ပဲနဲ့ဒါနဆိုတာဟာသူတော်ကောင်းမှန်တယ်မြတ်တကယ်ကြည့်ရမယ်အလုပ်ပဲလို့ဒီလိုသူတော်ကောင်းရဲ့တာဝန်ကိုတည်နာလည်ပြီးတော့ လူသားတဲ့ဒါနာမျိုးဟာပဏိတထက်တန်းစားမြင့်တဲ့ဒါနာလို့ဆိုပါတယ်။ဒီနည်းအားဖြင့်လည်းပဲမိမိကိုယ်ကိုမြှောက်ပင်ပြီးတော့သူတစ်ပါးကိုနှိမ်လို့တဲ့သဘောမျိုးနဲ့နှိမ်ချိုးပြီးတော့အဲစိတ်ထားမျိုးမကင်းတဲ့ဒါနာမျိုးဟာသီလဒါနလို့ဆိုပါတယ်။သိကြပါစို့။မိမိတို့ကလှူလိုက်တဲ့ဟေးဘယ်သူကတော့ကတ်ရှိနေတာပဲဆိုတာပေါ့လေ။ ကိုယ့်ကိုဖြောက်ပြီးတော့သူများကိုနှိမ်ပြီးတော့ကျူတဲ့ဒါနမျိုးဒါအစစ်နစ်ပါတယ်။ရှိလဒါနလို့ဆိုပါတယ်။အဲဒီလိုစိတ်ထားမျိုးကျင်းပြီးတော့လောကီကောင်းကျိုးချမ်းသာပြည့်စုံမှုကိုရည်လျော်ပြီးတော့ဒီသားလို့ရှိရင်မေကြီးမှဒါနဖြစ်ပြန်တယ်။ပြီးတော့မေဖို့ချမ်းသာကိုတောင်းတမျှော်လင့်ပြီးတော့လှူဒါန်းတဲ့ဒါနဆိုရင်ပဏိတဒါနထဲမှာပါပါတယ် တနည်းအားဖြင့်လည်းပဲဘဝပြည့်စုံရေးနဲ့ဘဝချမ်းသာရေးကိုမျှော်ရှိပြီးတော့ထူထောင်လို့ရှိရင်အဲ့ဒါလည်းပဲအစစ်နိုင်တဲ့ဤနာဒါနဖြစ်ပြန်လေတယ်ပြီးတော့တကူရေးဘဝတန်တရာမှလွတ်မြောက်ရေးကိုမျှော်ရှိပြီးတော့လူတန်းလို့ရှိရင်မဇ္ဈိမဒါနအလေလဒါနလို့ဆိုပါတယ်ပြီးတော့တတ္တဝါအပေါင်းရဲ့လွတ်မြောက်ရေးအတွက် ပြီးတော့ရှုပြီးတော့ဘုရားလောင်းများရဲ့ဒါနပါရမီအမြတ်ဆုံးကတော့ဒါကတော့ပဏိတဒါနပေါ့အကောင်းဆုံးလို့ဆိုရပါတယ်။ဒီပြောခဲ့တဲ့ဟာတွေဟာတမျိုးနဲ့တမျိုးအဆင့်ဆင့်ပေါ့ဒီတာလွန်ပုံကိုဖော်ပြတဲ့ဒါနဖြူကြီးတွေပါပဲ။အဲဒီဖြူကြီးတွေကသူ့နေရာနဲ့သူပေါ့ဒီပဏိတဒါနဖြစ်အောင်ထူထောင်ကြဖို့လိုပါတယ်။ ခုဒီဌာနကြီးဟာဆိုလို့ရှိရင်မကင်းစကောင်းတဲ့ဒါနကုသိုလ်မှုတွေပြုကြတာတခုရေဘွားလုံးမြောင်ကြီးအတွက်ပြုလုပ်တယ်ဆိုလို့ရှိရင်တော့တော်တယ်။မြတ်ချမ်းသာရေးအတွက်ရည်လျော်ပြီးတော့လူတဲ့စားစရာတွေနေရာထိုင်ခင်းတွေရည်မိကအစစေဝတ္တစာကအစပေါ့။ဒီဒီစီးတွေသုံးဆွဲပြီးတော့ကိုချမ်းသာစိတ်ချမ်းသာနဲ့ မပင်မပန်းမဲနဲ့ပေါ့လေအခုလိုအရှင်းမြင့်တဲ့သတိပဋ္ဌာန်ဘာဝနာတရားတွေအားထုတ်ပြီးတော့ဝိပဿနာဉာဏ်ဤအခြေခံအစပြီးတော့တစ်ချက်နဲ့တစ်ချက်ရင်းကျက်ပြီးနောက်ဆုံးပညာပူညာဉာဏ်ရရှိပြီးအနည်းဆုံးအပေဘွားကလွတ်မြောက်ကြပါစေလို့အများပေါ်မှာပေါ့လေပြီးတော့ရှုပြီးတော့ကိုယ်နိုင်ဉာဏ်လေးဒီတန်းတဲ့ဒါနကတော့သိကောင်းတဲ့ပဏိတဒါနလို့ဆိုရမှာပါပဲ။ အဲ့ဒီဒါနမျိုးတွေရှိတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ရတဲ့အထိချမ်းသာအမျိုးမျိုးရဲ့အကြောင်းဖြစ်သွားမှာပါဒါတော့စိတ်ချမ်းသာအမျိုးမျိုးရဲ့အရင်းကလည်းပဲဖြစ်သွားနိုင်ပါတယ်ဒါတော့သတ်သုံးပွဲရအမျိုးမျိုးရဲ့ထောက်ရတီရအာကုရလည်းဖြစ်တယ်လို့ဆိုတဲ့အတိုင်းပေါ့လေဘဝတစ်လျှောက်မှာစာဝဏီပြည်လည်မှုရဲ့ ဆောက်ရတရားတွေလည်းဖြစ်သွားပါလိမ့်မယ်။ပြီးတော့တကယ်ကယ်တင်ရှင်ဖြစ်ပြီးတော့ဘဝတစ်လျှောက်လုံးမှာသောက်နေကြည်လဲနေတော့မျက်နှာမငယ်တဲ့အစဉ်တန်းစားလူမှုရေးအကူအညီပေးနိုင်တော့မျက်နှာမငယ်တဲ့အစဉ်တန်းစားအခုလိုကုကျင်တရားတွေကောင်းပြီးတော့စိတ်ဓာတ်ပုံမျိုးတိမှတိုးသိနိုင်တဲ့အကျင့်တွေကျင့်သုံးရေးမှာ ကိုနိုင်သမျှပေါ့လေအကူအညီပေးနိုင်ပြီဆိုလို့ရှိရင်အာမငယ်တဲ့အစဉ်တန်းစာအဲ့ဒီအစဉ်တန်းစာတွေလည်းပဲရသွားမှာပါပဲဒါကြောင့်ဒါနကုသိုလ်ဟာရိုးရိုးအစဉ်တန်းစာတွေတဲ့သူကမြင့်မြတ်ပါပဲတဲ့ဒီအစဉ်တန်းစာလို့ရှိရင်ဘွားတစ်ချောက်မျက်နှာမငယ်တဲ့အကျိုးတွေပေါ့အလိုလိုရသွားမယ်ဆိုတာလည်းပဲစံကံများမှာပြထားပါတယ်ဒါကြောင့်ဒီခုပြောခဲ့တဲ့အစီအစဉ်တိုင်း ရှင်တမ်းမြင့်ပဏိတဒါနတွေရွေးချယ်ဖြစ်လုပ်ပြီးတော့ဝါဒမယတစ်လျှောက်မှာမျက်နှာမငယ်ကြည်တတ်တဲ့ဒါနကုသိုလ်မျိုးကိုနည်းနည်းများများပြုလုပ်ပြီးတော့နိဗ္ဗာန်ရောက်တဲ့အထီးပေါ့လေအရှင်တမ်းမြင့်တဲ့တရားတွေအထုပြီးအပေလေးပါးကလွမြောက်နိုင်တော့တဲ့အထီးကျိုးစားအထုနိုင်ကြပါစေလို့တိုက်တွန်းရင်းဒီနေ့တရားအဆုံးသတ်လိုက်ပါတယ်